ခန်းကြီး၄အငယ်၁မှ၄ယောနာသည် အလွန်စိတ်ညစ်၍အမျက်ထွက်သဖြင့်အိုထာဝရဘုရား အကျွန်ုပ်တောင်းပန်ပါ၏အကျွန်ုပ်သည် ကိုပြည်၌ရှိစဉ်ဤသို့ပြောပါပြီမဟုတ်လောထိုကြောင့်ကိုရောထံမှတာရှုမြို့သို့ကြိုးစား၍ပြေးပါ၏ကိုရောသည်တနာဆုံမဲ့တတ်သောဘုရားဖြစ်၍စိတ်ရှည်သောသဘော ကျေးဇူးပြုကျင်သောသဘော၊အပြစ်ဒဏ်ပေးမည်အမှုကို နောင်တရတတ်သောသဘောရှိတော်မူကြောင်းကို အကျွန်ုပ်သိပါ၏။သို့ဖြစ်၍အိုထာဝရဘုရား၊အကျွန်ုပ်အသက်ကိုနှုတ်ယူတော်မူပါ။အကျွန်ုပ်အသက်ရှင်ခြင်းထက်သေခြင်းသည်သာ၍ကောင်းပါသည်ဟု တောင်းလျှောက်လေ၏။ထာဝရဘုရားကလည်း၊သင်သည် အမျက်ထွက်ကောင်းသလောဟုမေးတော်မူ၏။ငါ့ ယောနသည်မြို့၌အဘယ်သို့ဖြစ်မည်ကိုသိမြင်ခြင်းငှာမြို့ပြင်သို့ထွက်၍မြို့အရှိမျက်နှာ၌တဲမိုးကိုလှုပ်ပြီးလျှင်အမိုးအရိပ်တွင်ထိုင်၍နေ၏အရှင်သာရဘုရားသည်လည်းကျက်စုပင်ကိုပြင်ဆင်ပြီးလျှင်ယောန၏စိတ်ကိုပြေစေခြင်းငှာသူကောင်းပေါ်မှလွှမ်း၍မိုးစေတော်မူ၏ထိုအပင်ကြောင့်ယောနသည် အလွန်အားရဝမ်းမြောက်၏ နက်ဖြန်မိုးလင်းသောအခါဘုရားသခင်ခန့်ထားတော်မူသောပိုးကောင်သည် ကျက်စုပင်ကိုကပ်၍ညှိုးနွမ်းစေ၏နေထွက်သောအခါဘုရားသခင်သည် အလွန်ပူသောအရှိလေကို ပြင်ဆင်တော်မူ၍ယောနာ၏ခေါင်းကို နေထိခိုက်သဖြင့်သူသည်မော၍တေခြင်းသောစိတ်ရှိလျက်ငါအသက်တေခြင်းသည် ရှင်ခြင်းထက်သာ၍ကောင်းသည်ဟုမြည်တမ်းလေ၏ဘုရားသခင်ကလည်းတင်သည်ကျက်စုပင်အတွက် အမျက်ထွက်ကောင်းသလိုဟုမေးတော်မူလျင်ယောနာက အကျွန်ုပ်သည်အသက်သေးသည့်တိုင်အောင် အမျက်ထွက်ကောင်းပါသည်ဟုလျှောက်ဆို၏ဒါဝရဘုရားကလည်းတင်သည်ပင်မန်းစွာမလုပ်ကြီးပွားစေခြင်းကလည်းမပြုစုတညချင်းတွင် ပေါက်၍တညချင်းတွင်တည်သော ကျက်စုပင်ကိုနှမျောသည်တကား ငါသည်များစွာသောတရိษံတို့ကိုမဆိုကိုလက်ရလက်နှင့်လက်ဝဲလက်ကိုမျှပိုင်းခြား၍မတိသောသူတသိန်းနှစ်သောမက လူများသောနိနဝေမြို့ကြီးကိုငါနှမျောတည်တည်မဟုတ်လောဟုမိန့်တော်မူ၏ပရောဖက်ယောနာ၏ဝတ္ထုပြီး၏